သက်သာလောနိတ်ဩဝါဒစာဒုတိယဆောင် အခန်းကြီး1အငယ်1မှ2ပေါလုတိလွာနုတိမောသေတို့သည်တင်တို့အဖဒီဟုသောဘုရားသခင်နှင့် သခင်ယေရှုခရစ်၌တည်ရှိသောတက်တာလောနိမြို့သားအသင်းတော်ကိုကြားလိုက်ပါ၏သခင်ယေရှုခရစ်နှင့်ငါတို့အဖဒီဟုသောဘုရားသခင်ထံတော်ကကျေးဇူးတော်နှင့်ညီတဲ့ချင်းသည်တင်တို့၌ရှိပါစေသော အငယ်3မှ30ညီကိုတို့တင်တို့၏ယုံကြည်ခြင်းသည်အလွန်တိုးပွား၍လူတိုင်းအသီးသီးတို့သည်အချင်းချင်းချစ်ချင်းမေတ္တာနှင့်ပြည့်စုံကြသည်ဖြစ်၍ငါတို့သည်ပြုသင့်သည့်အတိုင်းတင်တို့ကြောင့်ဘုရားသခင်၏ကျေးဇူးတော်ကို အစင်မပြတ်ချီးမွမ်းကြ၏တို့ဖြစ်၍တင်တို့သည်ညှင်းဆဲခြင်းဒုက္ခဆင်းရဲခြင်းကိုခံရသမျှတို့၌တီးခံ၍ယုံကြည်ခြင်းရှိသည်ကိုငါတို့သည်ထောက်၍ ဘုရားသခင်၏အသင်းတော်များတွင်သင်တို့ကြောင့်ဝါကြွားကြ၏။သင်တို့သည်ဘုရားသခင်၏နိုင်ငံတော်အတွက်ဆင်းရဲခံရ၍ထိုနိုင်ငံတော်ကိုဝင်စားထိုက်သည်ဟုမှတ်တော်မူခြင်းကိုခံရစေခြင်းငှါ၊တရားသဖြင့်ဘုရားသခင်စီရင်တော်မူခြင်းအမှုသည်ထိုသို့သောအားဖြင့်ထင်ရှားလျက်ရှိ၏။အဘယ်သို့နည်းဟူမူကား၊သခင်ယေရှုသည်တန်ခိုးရှိသော ကောင်းကင်တမန်တို့နှင့်အတူကောင်းကင်ဘုံက ပေါ်ထွန်းတော်မူ၍၊ ဘုရားသခင်ကိုမသိသောသူ၊ငါတို့သခင်ယေရှုခရစ်၏ဧဝံဂေလိတရားကို နားမထောင်သောသူတို့ကိုမီးလျှံအားဖြင့်ဒဏ်ပေးတော်မူသောအခါ၊သင်တို့ကိုဆင်းရဲစေဘူးသော သူတို့၌ဆင်းရဲခြင်းကို၎င်း၊ဆင်းရဲခံရဘူးသောသင်တို့၌ငါတို့နှင့်အတူချမ်းသာခြင်းကို၎င်း၊ဘုရားသခင်စပ်ပေး၍တရားသဖြင့်စီရင်တော်မူလိမ့်မည်။ထိုသခင်သည်မိမိသန့်ရှင်းသူတို့အားဖြင့် ဂုံတရီတော်ထင်ရှားခြင်းကို၎င်းငါတို့တက်သေးကိုတင်တို့သည်ယုံကြည်သည်ဖြစ်၍ယုံကြည်သောသူအပေါင်းတို့အားဖြင့်အံ့ဩချီးမွမ်းခြင်းကို၎င်းခံအံ့သောငါကြွလာတော်မူသောနေ့ရက်၌ထိုသူတို့သည်သခင်ဖျား၏မျက်နာတော်နှင့်၎င်းတကိုးရှိသောဘုံတော်နှင့်၎င်းကွာ၍ထာဝရပျက်စီးခြင်းဒီဟုသောအပြစ်ဒဏ်ကိုခံရကြလက်တံအငယ်၁၁မှ၁၂ ထိုကြောင့်ငါတို့ဘုရားသခင်နှင့်အရှင်ယေရှုခရစ်၏ကျေးဇူးတော်အတိုင်း၊ထိုသခင်၏နာမတော်ကိုသင်တို့အားဖြင့်ဘုန်းထင်ရှားစေခြင်းငှါ၊သင်တို့ကိုလည်းထိုသခင်အားဖြင့်ဘုန်းထင်ရှားစေခြင်းငှါ၎င်း၊သင်တို့သည် ခေါ်တော်မူခြင်းကျေးဇူးကို ခံထိုက်ကြသည်ဟု မှတ်တော်မူ၍၊ကောင်းမြတ်တော်မူခြင်း၏စေတနာအပေါင်းနှင့် သင်တို့၏ယုံကြည်ခြင်းအမှုကိုတန်ခိုးနှင့်ပြည့်စုံစေတော်မူမည်အကြောင်း၊ငါတို့သည်သင်တို့အဘို့အစဉ်ဆုတောင်းပဌနာပြုကြ၏။